ဘုန်းကြီးတို့ဒီနေ့ရ2022ခုနှစ်ဇူလိုင်လ15ရက်တောက်ကြနေ့ညနေပိုင်းထေရဝါဒကပ္ပလန်စင်သောရိယရာပန်နေရာ88တောက်ကြကျင်လံမြတ်ပဒပိုင်း9ဟိတုပစ္စည်းရောပိုင်း3ဘုန်းကြီးဟိတုပစ္စည်းရောပြောလာတော့သင်ပေးလာပါဠိလေးကိုလည်းကြည့်နော်ပါဠိလေးနဲ့ ပါဠိလည်းရှုဖတ်တတ်ရမယ်အဓိပ္ပာယ်လည်းသိရမယ်။ဒီပါဠိလေးလမ်းကျင်လိုက်ပေါ့နော်။ပါဠိကဘာရှိလဲ။ဧတုဧတုသံယုတ်တကနံဓမ္မနံတံသမုဋ္ဌာနံနိသာရူပနံဧတုပစ္စေနပစ္စယောဒီလိုရှိတော့ဧတုဆိုတာဟိတ်6ပါးတရားတွေကိုဆိုလိုပါလေ။ဒီဟိတ်6ပါးတရားတွေကြောင့်ဘုနောက်က ဟိတုတံပြုတ်တကာနာဓမ္မနာအဲ့နဲ့ရှင်နဲ့စိတ်တွေစေတသိက်တွေဖြစ်လာတံသမုဋ္ဌာနာနိသရူပါဏံအဲ့ဒီစိတ်စေတသိက်တွေကြောင့်တော့ကရုပ်တွေလည်းဖြစ်လာဟမ်အဲ့ဒီရုပ်တွေကိုစေတစာယောပိဇာနိကမဇာယောဒါတွေဖြစ်ပေါ်လာအဲ့ဒီဖြစ်ပေါ်လာမဇူကခြေစုပ်ပြုလဲဟေတုတတ္တိဖြင့်ခြေစုပ်ပြုတယ် ဟိတ်၆ပါးကြောင့်ဟိတ်နဲ့ရှင်နဲ့စိတ်စေတသိက်တွေဖြစ်ပေါ်လာတယ်။အဲ့ဒီစိတ်စေတသိက်တွေကြောင့်မို့ယုတ်ကာမဇာယုတ်စေဇာယုတ်တွေဖြစ်ပေါ်လာတယ်။အဲ့ဒီလိုဖြစ်ပေါ်လာအောင်ကျေစုပြုတာဟေတုတတ္တိလို့လို့သုံးပါတယ်။ကျေစုပြုတယ်ဆိုတော့ဘာပြောရလဲဆိုရင်သဘာဝဟိတ်တရားတွေသဘာဝဟိတ်တရားတွေရှိနေသမျှကာလပတ်လုံး ဆောင်းကပြောတဲ့အဲ့ဒီဟိတ်တရားတွေကြောင့်ဖြစ်ပေါ်လာတဲ့စိတ်စင်တဲ့ကြိုးတရားတွေရုပ်တရားအကျိုးတရားတွေရုပ်တရားဆိုကြိုးတရားဆက်လက်ပြီးရှင်းသန်းနေမယ်လို့ဒီလိုပြောလို့ရင်ပေါ့ဗျာအဲ့တော့ဥယင်ပဋ္ဌာန်ပါဠိလေးနဲ့ဆက်စပ်ပြီးကြည့်မယ်နော်ပါဠိဟေတုဟေတုဆိုအဲ့နာမှာတစ်ခါရက် ပြီးတော့ဟေတုတံပြုတ်တကနာဓမ္မနာဒါတော့ပစ္စုပန်အကျိုးတရားတန်သမုဋ္ဌာနာနေဇာရူပနာဒါလည်းပစ္စုပန်အကျိုးတရားဟေတုပစ္စေနာပစ္စယောအဲဒီလိုသွားမယ်နော်အဲတော့အဲ့ဒီပါဠိလေးပါဠိလေးပြမယ်အဲ့ဒီပါဠိလေးကြည့်မယ်အဲတော့ရှေ့ကဟေတုဆိုတာ ဟိတ်6ပါးတရားတွေပစ္စည်းတရားပေါ့အကြောင်းတရားတွေအဲ့ဒီအကြောင်းတရားတွေကြောင်းနောက်ကဟိတ်နဲ့ရှင်နဲ့စိတ်တွေစေတသိက်တွေဖြစ်ပေါ်လာနော်ဒီလိုစိတ်ကဟိတ်နဲ့ရှင်တဲ့စိတ်ဟိတ်နဲ့ရှင်တဲ့စိတ်ဒီလိုခွဲရအောင်ဟိတ်နဲ့ဒီလိုကဖြစ်တဲ့စိတ်ဟိတ်နဲ့ဒီလိုကမဖြစ်တဲ့စိတ်ဒီလိုခွဲထားမယ်နော်ဟိတ်နဲ့မဖြစ်တဲ့မရှင်တဲ့ စိတ်တွေအာဟိစိတ်16ခုဒါစိတ်ပိုင်းတွေသင်လဲတော့လောလောကူမှတ်မိတယ်။ကြံတဲ့စိတ်တွေကတော့ဟိတ်နဲ့ရှင်တဲ့အတွက်ဟိတ်နဲ့ဒုဒကဖြစ်တဲ့ဆိုတာဟိစိတ်လို့မျိုးခေါ်တယ်။ဒါတော့ဟိတ်နဲ့မရှင်တဲ့ဟိတ်နဲ့ဒုဒကမဖြစ်တဲ့စိတ်က16ပါစိတ်က89ပါရှိတော့အဲ့ဒီ89ပါးထဲမှာ ဟိတ်နဲ့မရှင်တဲ့ဟိတ်78ပါးကိုဖယ်လိုက်ရင်80ပါးကျန်တယ်ဒါကကြတော့ဟိတ်နဲ့အတူတူကဟိတ်နဲ့ရှင်တဲ့စိတ်80တပါးလို့မှတ်တာအဲတော့အဲ့ဒီစိတ်တွေကြောင့်မို့နော်ပါဠိလေးပြမယ်အဲ့ဒီစိတ်တွေကြောင့်မို့နောက်ကပါပြစိတ်ဒဇာယုတ်တွေလည်းဖြစ်လာ အဲ့ဒီစိတ်စားယုတ်တွေဖြစ်မယ်ပိတဏိကမစားယုတ်တွေဖြစ်မယ်ဒါမျိုးမှတ်ထားပါဗျာစိတ်ကြောင့်စိတ်စားယုတ်တွေဖြစ်တယ်စိတ်အဲ့ဒီစိတ်စားယုတ်ကလည်းဟုတ်လားဟိတ်နဲ့တာဟိအာဟိဒီလိုခွဲတာဟုတ်ပြီအဲ့တော့ဟိတ်နဲ့ရှင်နဲ့စိတ်ကြောင့်ဖြစ်တဲ့ယုတ်တွေဖြစ်တဲ့အတွက်တာဟိစိတ်စားယုတ်လို့ဒီမှာသုံးထားတယ် ကမ္မဇာယုတ်ဒီမှာလည်းဒီတိုင်းပဲအာဟိပရိသနိကမ္မဇာယုတ်တာဟိပရိသနိကမ္မဇာယုတ်နှစ်မျိုးရှိတယ်ပရိသန်နေဒီမှာကတာဟိပရိသန်နေကမ္မဇာယုတ်ဆိုတာကပရိသန်နေစိတ်ကလည်းတာဟိပရိသန်မွေပရိသန်နေတီကြရဒီတာဟိပရိသန်နေစိတ်နဲ့နေခဲ့ဥမာလူတွေဆိုပါတော့ မာဝတ်စိတ်နဲ့ပရိသန်နေနေတဲ့ကာမတုရိခုနှစ်ပါးမာဝတ်စိတ်နဲ့ပရိသန်နေတာတာဤပရိသန်နေစိတ်လူတွေဆိုရင်တော့မာဝတ်စိတ်ရှိခုနဲ့နေတာပေါ့နော်လူတွေနတ်တွေနောက်ဗြဟ္မာတွေကြတော့ရူပဗြဟ္မာတွေကြရူပဝိစရဝိပစိတ်တာတာဤပရိသန်နေစိတ်အရူပဗြဟ္မာတွေကြအရူပဝိစရဝိပစိတ်၄ခုနဲ့ပရိသန်နေနေခဲ့တာပေါ့နော်ဒါကတော့တာဟိတ် စိတ်နဲ့ပရိသတ်နဲ့ဟောအာယစိတ်ဟုတ်လားဒီလိုစင်မြင်တဲ့ပရိသတ်နဲ့မရှိတဲ့ပုံကိုယ်တွေကြတော့ဘာနဲ့အဟိတ်နဲ့ပရိသတ်နဲ့နေရအဲ့ဒါဘယ်ပုံကိုယ်တွေအပယ်လေးပုံသားတွေပဲအပယ်လေးပုံသားတွေကြတော့သူကကုသလဝိပန္နလည်းပရိသတ်နေခြင်းနဲ့အကုသလဝိပစိတ်ဝိခတ္တနေလားစိတ်နဲ့လည်းနေခြင်းနေမှာပေါ့နော် ဒါကတော့ခွန်ကြီးတို့ဘိဓမ္မာတက်ခုမှသိတော့ဒါကြောင့်အဟိစိတ်နဲ့ပရိသန်နေနေတယ်နေတဲ့အတွက်တိရစ္ဆာန်တွေဆိုခွန်ကြီးတို့လောကမှာတော့တယ်ဒီကလေးမလေးအဟိတစိတ်အဟိတရိစ္ဆာန်နဲ့ဒီကောင်လေးကအဟိတရိစ္ဆာန်နဲ့အတူတူပဲဒီလိုတော့ဒါကတော့ဒီစာပေကိုဟောတာကြည့်ပြီးတုံးနေဟာတယ်အဲ့ဒီတိရစ္ဆာန်နေမယ်တိရစ္ဆာန်ဆိုတာခုနကပြောတယ် တာဟိနပရိသနေမနေဘူးအာဟိနပရိသနေနေတယ်ဒါကြောင့်မို့ဒိဋ္ဌာန်ညာလောဘဒေါသမောဟအလောဘအဒေါသအမောဟဆိုမကောင်းတဲ့ဟိတ်ကောင်းတဲ့ဟိတ်တွေနဲ့သူတို့မှာပရိသနေဖြစ်ပေါ်တာမဟုတ်ဘူးဟိတ်မရှိတဲ့စိတ်နဲ့ပရိသနေနေတယ်လို့ဒီလိုမှတ်ထားပါနော်ဟောဒီ အဲ့6ပါးကြောင့်မို့အဲ့6ပါးဒီမှာကြည့်လိုက်ပါနော်ဒီအဲ့6ပါးကြောင့်မို့ဒါကိုပါဠိလိုဟေတုပါဠိအသုံးဒီအဲ့6ပါးကြောင့်တော့ဒီစိတ်စေတသိက်တွေပြင်လာတာရီစိတ်ခုနနော်ဟိတ်မဖြစ်တဲ့စိတ်တွေဖယ်ထုတ်လိုက်ရင်ဟိတ်ကတာရီစိတ်အာရီစိတ်ပေါ့ဒါဟိတ်မဖြစ်တဲ့စိတ်တွေအာရီစိတ်ဖယ်ထုတ်လိုက်ရင်တာရီစိတ်90ခုကျန်အဲ့ဒီတည်းမှာမောမှုတွေမောစေတသိက်52ပါးပေါ့ ဒါတွေဖြစ်ပေါ်လာဒါကိုခွန်တို့ပါဠိမှာကဟိတုတံပြုတ်တကနာဓမ္မနံအဲ့ဒီစိတ်စေတသိက်တွေကြောင့်ဘာဖြစ်လဲတော့စေတစာယုတ်ပိတန်ကတန်သမုဋ္ဌာနာတွေကရူပနာဟိတုပစ္စေနပစ္စယောဟိတုတတ္တိဖြင့်ကျေစုပြည့်တယ်ဟိတုတတ္တိဆိုတာခွန်တို့ပြောခဲ့ပြီရေတောက်မြေအစွမ်းနဲ့တူတယ် ဘယ်သစ်ပင်ရဲ့ရေတောက်မြစ်ပဲဖြစ်ဖြစ်ဒီသစ်ပင်ရှင်သန်တုတ်တက်ကြည်ပွားအောင်အတိပွင့်နေနဲ့ဖြစ်နေအောင်နှစ်ပေါင်းများစွာတည်တတ်နေအောင်ဘယ်သူကထောက်ပံ့ပေးလဲအမြစ်ကထောက်ပံ့ရေတောက်မြစ်ကထောက်ပံ့ဒီလိုပဲရေတောက်မြစ်ရဲ့စွမ်းရည်တတ္တိမျိုးခေတုတတ္တိစွမ်းရည်တတ္တိမျိုးခေတုတတ္တိလို့ခေါ်တယ်နော်သူနဲ့အတူဖြစ်ပေါ်လာစိတ်စေတသိက်တရားတွေရုပ်တရားတွေ ဖြစ်ပေါ်လောင်ရှင်သန်နေအောင်ကုညီထောက်ပံ့ပေးတဲ့တတ္တိတူရှိတယ်ဒီလိုပြောနော်ဒီတော့တတ္တိတူတွေကဒီမှာအများကြီးပဲလောဘဒေါသမောဟအလောဘအဒေါသအမောဟဒီလိုတတ္တိတူတွေအများကြီးတော့6မျိုးရှိတော့ဘောနော်အဲတော့ပထမဆုံးဘုန်းကြီးတို့ဒီမှာလောဘတတ္တိတူအနေနဲ့ပြောမယ်နော်လောဘကြောင့်ကိုအရင်လေးလာကြအောင်လောဘကြောင့်လေးလာတဲ့ခါကျတော့ ဟိုမှာဘယ်ပုဂ္ဂိုလ်မဆိုပေါ့နော်လူတိုင်းလူတိုင်းဟာလိုချင်တဲ့စိတ်ဆိုရှိတာပါလိုချင်တဲ့စိတ်တွေဖြစ်လာပြီဆိုရင်ဘာဖြစ်လာလဲတွေးတော့တာပေါ့ဗျာဒီလောဘလေးချစ်ဒီလိုချင်တဲ့စိတ်နဲ့ပဲတွေးတာအဆက်မပြတ်တွေးတော့လိုချင်တဲ့စိတ်ဖြင့်လိုချင်တဲ့အတွေးတွေးတာပေါ့နော်အဲ့တော့လိုချင်တဲ့ စိတ်ဆိုလောလိုချင်တဲ့စိတ်လောဘစိတ်ပေါ့ဒီလောဘအကြောင်းမို့နောက်ကလိုချင်တဲ့အတွေးတွေတွေးလာအဲ့ဒီလောဘနဲ့အတူရှင်ဘောရှင်ဘက်စိတ်တိတ်တွေဖြစ်တော့ပေါ့ဟောလောဘအကြောင်းမို့ဒီဘက်ကနေပြလောဘစိတ်၈ခုဖြစ်လာလောဘစိတ်၈ခုနဲ့အတူစိတ်တိတ်တွေဖြစ်မှာပေါ့စိတ်တိတ်လည်း22ခုပေါ့ဆိုချင်တာကတော့ဥဒ္ဒနာမှာလောဘဖြစ်လာပြီ အခုလိုချင်တဲ့စိတ်ကလေးဖြစ်လာပြီဆိုရင်သူကအတွေးလိုပါပဲ။ဘာနဲ့တွေးလဲလောဘစိတ်နဲ့တွေးတယ်။လိုချင်တဲ့တွေးဆိုတော့လောဘအတူဖြစ်တဲ့စိတ်တွေစေတသိက်တွေကိုဆိုလိုတာ။အဲ့ဒီလောဘရှိနေတယ်ဘုန်းကြီးတို့တွေးနေမှာ။တွေးနေခုနကလောဘစိတ်စေတသိက်လောဘစိတ်စေတသိက်တွေဖြစ်မယ်။အဲ့ဒီစိတ်စေတသိက်တွေကြောင့်ဘာဖြစ်လာလဲ။နောက်ကရုပ်တွေလည်းဖြစ်လာမှာပဲ။ ရုပ်တွေဖြစ်လာဒီမှာကြည့်လိုက်လောဘစိတ်ကြောင့်ကိုဘုံကြီးခုလိုချင်တဲ့အရာတို့တခုပေါ့ဖြစ်လာရင်ဟုတ်လားလိုချင်တဲ့စိတ်ဖြစ်မယ်။ရာနဲ့တန်နေပြောလာမယ်၊တန်နေထွက်လာမယ်၊မူရာတွေပြလာမယ်။ဒါကိုပြောချင်တာ။ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာလောဘရှိနေသည်များကလပလို့ပါလေလောဘနဲ့ပတ်သက်တဲ့တွေးတွေရှိတယ်။လောဘနဲ့ပတ်သက်တဲ့တွေးတွေရှိလို့လောဘနဲ့ပတ်သက်တဲ့ အပြောဆိုတွေလောဘအခြေခံပြီးသွားလာလှုပ်ကန်လှုပ်ရှားမှုတွေဖြစ်နေအဲ့ဒါယုတ်တရားတွေပဲပြောဆိုတာလို့လောက်ကန်တာလို့သွားလာတော့ဒါယုတ်တရားတွေပေါ့ဒါမျိုးမှတ်ထားမယ်နော်ဒါတော့လောဘကြောင့်ကိုလောဘစိတ်စိတ်ပိတ်ဖြစ်တယ်ပြီးတော့ယုတ်တွေဖြစ်လာအဲတော့လောဘကြောင့်ကိုလောဘစိတ်တွေ လောကုစိတ်ဖြစ်တယ်သူနဲ့သူစေတသိက်တရားပဲပါလာစေတသိက်22ခုဟမ်လောဘစိတ်ကတစ်ခု လောဘသဘောတရားတစ်ခုပေါ့နော်သူ့ကြောင့်ဖြစ်တဲ့လောဘစိတ်က6ခုလောဘသဘောတရားကြောင့်လောဘစိတ်တွေဖြစ်လောဘစိတ်နဲ့တူလောဘစိတ်စိတ်စိတ်22ပါးဖြစ်ပေါ်လာအဲ့ဒါတွေကိုဘုန်းကြီးတို့က လိုချင်တဲ့စိတ်ဆိုပြီးတော့တခုတည်းပြောကြတော့ဒီလိုချင်တဲ့စိတ်လို့ကိုယ်စိတ်တော့နှလုံးသားထဲမှာခိုင်မာနေအောင်ဆွဲမြဲနေအောင်လုပ်ပေးတာဘာလို့လဲဒီလောဘဝင်လုပ်ပေးတာပဲဒီလောဘတတ္တိဒုလေးကလုပ်ပေးတာပဲအခြားစိတ်စိတ်စိတ်တိတ်မှာဒီစွန့်ရင်တတ္တိရှိသလားဆိုတော့လောဘပဲဒီဟိတုတတ္တိနဲ့ခြေစုပ်ပြုနေတယ်ဉာဏ်နဲ့ဒိဋ္ဌိတို့မာနတို့ဒီတရားတွေကလိုချင်တဲ့စိတ်နဲ့ ရှင်တွဲပြီးဖြစ်ပေါ်တာမှန်တယ်ဒီလောဘစိတ်ကိုထိန်းနိုင်တာလေစွန့်တတ္တိမရှိဘူးဆိုလိုတာဟိတုတတ္တိသူတို့မှမရှိဘူးပေါ့ဗျာဒီလိုချင်တဲ့စိတ်လေးကြောင့်မလိုချင်တဲ့အတွေးစိတ်တွေဖြစ်လာတယ်လောဘစိတ်စေတသိက်အဲ့ဒီစေတသိက်နဲ့ဆက်နှစ်ခုထဲမှာဘုန်းကြီးတို့ဖတ်တာရဝိနာရတင်ညာစေရနာဧကရာစီဝိတ္တညာမနတိကာရဒီစေတသိက်တွေလည်းရှိတာ ဒါပေမဲ့သူတို့မှာဣတုတတ္တိမရှိဘူးဆိုရင်တော့သူတို့ကလိုချင်တဲ့စိတ်တွေကိုအခိုင်အမာဖြစ်အောင်ကျေစုပြုနိုင်စွမ်းမရှိဘူးဒါကိုဆိုလိုချင်တယ်ဒါရင်လားဆိုတော့ဒီလိုချင်တဲ့သဘောတရားလေးကြောင့်တော့လောဘဝိစိတ်၈ပါးလောဘ၈ပါးနဲ့တူစေတသိက်22ပါးထဲမှာဝိတဝိสารပိတိဒုက္ခဝိတဝိสารဒီမောကဝိရိယပိတိစန္ဒပြီးတော့အာယိကနုတ္တပဩရိစာ ဒီတရားတွေပါတာပဲဒီတရားတွေကဒီလောဘစိတ်တွေကိုအခိုင်မာဖြစ်အောင်ခိုင်မြဲသောမလုံနိုင်နော်ဘာဖြစ်လို့သူတို့မှာဟိတုတ္တိမရှိတဲ့အတွက်မလုံနိုင်ဒါပေမဲ့လို့သူတို့ဒီလောဘစိတ်နဲ့တော့ရှင်တွဲပြီးဖြစ်ပေါ်လာတယ်ဒီလိုမှတ်ထားပါဒီလောဘနဲ့ကြံတဲ့စိတ်တွေဟာ တပြိုင်နက်တည်းဖြစ်လာကြနော်လောဘရင်ဖြစ်မှနော်ဒီဉာဏ်နဲ့စိတ်စိတ်တည်းနောက်မှဖြစ်လာတာမဟုတ်ဘူးဉာဏ်နဲ့စိတ်တည်းဉာဏ်နဲ့လောဘနဲ့ဉာဏ်နဲ့စိတ်အဲ့ဒီလိုတပြိုင်နက်ဖြစ်တဲ့စွန့်ရင်တတ္တိတူရှင်သန်နေအောင်ထိန်းတာဒီလောဘရဲ့တတ္တိပဲနော်အဓိကတော့ဒီနေရာမှာလောဘဆိုတဲ့တတ္တိတူပါဟေတုတတ္တိတူပဲသူနဲ့တူရှင်ပြန်ပြီးတော့ပါလာတဲ့တရားတွေရှိသေးတယ် နော်ဘုန်းကြီးတို့ကဒီမှာ24ပစ္စည်း24ပစ္စည်းတော်တော်များများကတခုနဲ့တခုဆက်ဆက်နေတယ်နော်တခုနဲ့တခုဆက်သွယ်ပြီးဖြစ်နေတယ်ဒါလေးကိုနားလည်ထားမယ်အဲ့တော့ဒီလောကတတ္တိဟိတုတတ္တိပေါ့နော် ဒီတစ်ခုတည်းစဉ်ရှိလာတော့မဟုတ်ဘူးနော်ဘာတွေနောက်တာတတ္တိလူကဘာတွေဖြစ်လာသေးလဲဒီလောဘစိတ်နဲ့လိုချင်တဲ့သဘောတရားလေးဖြစ်လာတော့လောဘလိုချင်တဲ့အတွေးဖြစ်လိုချင်တဲ့အတွေးဆိုတာစိတ်စိတ်တိတ်ဖြစ်လာအဲ့ဒီစိတ်စိတ်တိတ်တွေကအတူတူကဖြစ်တယ်ဆိုတော့တတ္တိလည်းရှိသေးတယ်ဒါကိုသာသာတတ္တိလို့ခေါ်တယ်နော်အပေါ်နည်းနည်းလေးတင်လောက်တကဒီဇာလေးပေါ်နည်းနည်းတင်မနော် ဒါဇာတတ္တိဆိုတာကအကြောင်းကအရင်ဖြစ်အကျိုးကအနောက်မှာဖြစ်တဲ့သဘောပြောတာမဟုတ်ဘူးအကြောင်းနဲ့အကျိုးတစ်ပြိုင်နက်တည်းဖြစ်လာတဲ့သဘောကိုပြောတယ်အဲ့ဒါသာဇာတတ္တိလို့ခေါ်တယ်လောဘစိတ်ဖြစ်တာနဲ့တစ်ပြိုင်နက်လိုချင်တဲ့စိတ်ကလည်းဖြစ်လာအဲ့ဒီလိုလောဘစိတ်ဖြစ်တာလိုချင်တဲ့စိတ်တစ်ပြိုင်နက်ဖြစ်တဲ့အတွက်သာဇာတတ္တိ ကိုကြီးရင်ပေါ်နာလေးနည်းနည်းတင်နေတယ်အောက်မှာပြောချင်တဲ့အကြောင်းရကိုကြီးရင်ကြားလားကြားပါတယ်ဗျာအဲ့ဒီဟာလေးပေါ်နည်းနည်းတင်လာတင်လာအဲတရားလေးပြောချင်လို့နော်ခုနကအပေါ်ကဇေယျလေးနဲ့ရှင်ပြောချင်တယ်နော်အပေါ်ကဇေယျလေးနဲ့ဒါလေးနဲ့ခြုံကြည့်တယ်ဒီကအဲ့ဒီမှာ ခုနကလောဘနဲ့ပတ်သက်ပြီးတော့အာလောလောဘဒေါသမောဟနဲ့ပတ်သက်ပြီး၃မျိုးခွဲတာဘောနာလေးလောဘနဲ့ပတ်သက်ပြီးတော့၃မျိုးအကုသလောအကုသလတာဒါမျိုးခွဲတာနောက်ပြီးတော့လောဘနဲ့ပတ်သက်ပြီးအကုသလော ဗျာကတတအာကုတလောကုတလအာကုတလတသာဗျာကရတသာဓမ္မတဟိတုပစ္စေနာပစ္စယောဒီလိုသုံးမျိုးခွဲထားနော်အပေါ်ဆရာလေးနဲ့တွေ့ပြရင်နော်ခုနပြခဲ့တဲ့ဆရာလေးရှိတယ်ပေါ်နာဆရာလေးရောခဏလေးဆောင်ပါဗျာအဲ့ဒီနှစ်ခုရှင်းပြလိုက်ပုံနားလေတယ် အဲ့တော့သာဇာတခုနကပရမဟေတုတ္တိကြဘယ်လိုလဲဆိုတော့လောဘဆိုရလိုချင်တဲ့သဘောတရားလေးကဟေတုနောက်ကဟေတုတံပြုတ်ကနာဓမ္မနာလိုချင်တဲ့သဘောတရားရဲ့ကြောင့်အတွေ့အကြုံဖြစ်ပေါ်လာစိတ်စေတသိက်တွေကအကျိုးတရားဒီလိုသာဇာတကြာကြီးလုံးမဟုတ် ဒီလိုချင်တဲ့စိတ်နဲ့စေတသိက်တွေအတူတူကဖြစ်ပြီးကျေစုပြုတာနော်လောဘကြောင့်မို့စိတ်လောဘစိတ်စေတသိက်ဖြစ်တာနာမ်ကြောင့်နာမ်ကိုကျေစုပြုတယ်ဒါကိုပြောချင်တယ်သူက၃မျိုးလောက်ခွဲထားတော့ခုနကအဘွားဆရာလေးနဲ့ကြည်လိုက်တော့ပုံနားလေအဲဟုတ်ပြီဒီမှာကြည်လိုက်လောဘလောဘဆိုတာအကုသိုလ်ပဲလောဘကြောင့်ဖြစ်တဲ့ဒီ လောဘမှုစိတ်၈ခုစေတသိက်22ပါးဒါတော့အကုန်လုံးခြုံရည်တာတော့နော်လောဘကြတတ်တခွဲမယ်ဒေါသတတ်တခွဲမယ်မောဟတတ်တခွဲမယ်သုံးမျိုးပေါ့ဗျာဒါနဲ့တူတူပါပဲအဲတော့လောဘလောဘကြောင့်မို့လောဘစိတ်စိတ်တသိဖြစ်တယ်လောဘလည်းနာမယ်စိတ်စိတ်တသိကနာမယ်နာကြောင့်မို့နာဖြစ်တယ်နောက်တစ်မျိုးပြောမယ်လောဘကြောင့်မို့ဒီမှာဗျာကဒဖြစ်ဗျာကဒဆိုတော့ဗာလဲ ကုသိုလ်မဟုတ်အကုသိုလ်မဟုတ်ကုသိုလ်တရားကုသိုလ်ပဲအကုသိုလ်တရားအကုသိုလ်ပဲကုသိုလ်မဟုတ်အကုသိုလ်မဟုတ်တဲ့တရားအပြာကတခေါ်တယ်ဝိဘယကရိယာရုပ်ရနိဗ္ဗာန်ဒီနေရာမှာတော့နိဗ္ဗာန်မပါဘူးပေါ့ရုပ်ပေါ့အဲတော့ဒီလောဘအကြောင်းကိုခုနပြောတယ်လောဘစိတ်စေတသိက်တွေဖြစ်တယ်ဒီစိတ်စေတသိက်တွေကြောင့်မို့ဖြစ်ပြီးတော့ဗာလေစိတ်တရားရောဖြစ်တယ်ဒီလောဘကိုခြေကပြီးနောက်ကရုပ်တွေလည်းဖြစ်တယ်သုံးမျိုးခွဲတော့ပေါ့ လောဘကြောင့်လောဘစိတ်စိတ်တွေဖြစ်မယ်လောဘကြောင့်မို့နောက်ကရုပ်တွေဖြစ်မယ်လောဘကြောင့်မပေါင်းပြီးတော့လောဘစိတ်စိတ်တွေစိတ်စားရုပ်တွေဖြစ်မယ်သုံးမျိုးပေါ့ဒီလိုခွဲအဲ့ဒါသုံးမျိုးကိုကြည့်ပြီးတော့ပထမလောဘဆိုတဲ့နံနောက်ကစိတ်စိတ်တွေကလည်းနံနံကြောင့်နံဖြစ်တယ်လောဘနံပြီးတော့အပြာကတဆိုရုပ်ဖြစ်တယ်နံကြောင့်ရုပ်ဖြစ်တယ်နော်ဒါနှစ်ခုပေါင်းလိုက်မှာလောဘကြောင့်မို့ဒီစိတ်စိတ်တွေစိတ်စားရုပ်တွေဖြစ်တယ် အဲ့ဒါကိုနန်းကြောင့်နန်းရုပ်ဖြစ်တယ်သုံးခုပေါင်းတော့အတိတ်တရားနဲ့အတူတူပဲကုသလောကုသလတအာကုသလောအာကုသလတအာကုသလောအာကုသလတဓမ္မတအာကုသလောဓမ္မအာကုသလတဓမ္မတဟိတုပိစေနာပိစေယောအာကုသလောဓမ္မဗျာကတဓမ္မတဟိတုပိစေနာပိစေယောအာကုသလောဓမ္မအာကုသလတသဗျာကတသဓမ္မတဟိတုပိစေနာပိစေယောဒါကိုဘုန်းကြီးကဒီ ပဋ္ဌာန်းကြတော့ဒီလိုနာနေရုပ်တွေတော်တော်များများပြောလိုက်မယ်နော်လောဘလည်းနာလောဘကြောင့်ဖြစ်တဲ့စိတ်စေတသိက်တွေကလည်းနာနာကြောင့်နာဖြစ်တယ်အဲ့ဒီလိုခိုက်တာမှာဆိုဟေတုတတ္တိရတော့တတ္တိဒုအနေနဲ့ခြေစုပြုတယ်သူနဲ့ရှင်ပြန်ပြီးပေါ်လာတဲ့နော်ပစ္စည်းပြန်ဆိုတာဒါကိုပြောတယ်သူနဲ့ရှင်ပြန်ပြီးတော့ဘာတွေရလာလဲဆိုဒီလောဘနဲ့လောဘကြောင့်ဖြစ်တဲ့စိတ်စေတသိက်အတူတူဖြစ်ဖြစ်ခြေစုပြုတဲ့အတွက်လာဇာတ ပစ္စယတတ္တိလည်းရတယ်ရှင်ပြန်ပြီးဖြစ်တယ်နော်ဟေတုဒါဇာတဒါဖြစ်လာတယ်ပြီးတော့ဒါရင်လားဆိုတော့ဒီနန္တရားတွေဟာနန္တရားချင်းချင်းနော်အချင်းချင်းအပြမြန်နန္နာယေရှုပြုနေဘုဂနော၃ခုလို့ပေါ့ဒီခုနဲ့အပြမြန်နန္နာယေရှုပြုနေအဲ့ဒါအကြောင်းကိုဘာဖြစ်လာလဲအညာမညာတတ္တိလည်းဖြစ်ပေါ် နော်အဲ့လိုမှတ်ထားပထမဆုံးကိုယ်စိတ်ထဲမှာဒီလိုမှတ်ထားမယ်လောဘရဲ့လောဘကြောင့်ဖြစ်တဲ့စိတ်စိတ်တွေရဲ့လောဘသဘောတရားတွေရဲ့လောဘကြောင့်ဖြစ်တဲ့စိတ်စိတ်တွေရဲ့နော်အဲ့ဒီစိတ်စိတ်တွေကြောင့်ဖြစ်စိတ်စားရဲ့၃မျိုးပေါ့၃မျိုးကိုဒီမှာခွဲလိုက်တာက လောဘရဲ့လောဘကြောင့်ဖြစ်တဲ့စိတ်စိတ်တွေတရားရဲ့နာမ်ကြောင့်နာမ်ဖြစ်တယ်လောဘကြောင့်နောက်ကစိတ်စားရုပ်တွေဖြစ်လာတယ်နာမ်ကြောင့်ရုပ်ဖြစ်တယ် လောဘအကြောင်းမနောကစိတ်စေတသိက်စိတ်စားရုပ်တွေကနာကြောင့်နာရုပ် ဖြစ်တယ်ဒီလိုသုံးမျိုးခွဲတော့အဲ့လိုသုံးမျိုးခွဲတာဒီဒီခွဲတဲ့အလိုက်ပဲပစ္စည်းတွေကလည်းပြန်ပြီးထွက်လာတယ်အဲနာကြောင့်မို့နာလောဘအကြောင်းမို့လောဘစိတ်စေတသိက်ဖြစ်တဲ့ကမှာဟိတုတ္တိနဲ့လည်းအထူးအပြင်ဟိတုတ္တိနဲ့ခြေစုပ်ပြုတယ်ရှင်ပြိုင်မှုအနေနဲ့ဒီလောဘနဲ့လောဘစိတ်စေတရားဒီလိုကဖြစ်တဲ့အတွက်ဒါသာဇာတတ္တိလည်းဖြစ်တယ် ရှင်ပြန်ပြီးဖြစ်ပေါ်လာတယ်တကူနဲ့တကူဒီလောဘနဲ့လောဘလောဘနဲ့လောဘနဲ့တူဖြစ်တဲ့စိတ်စိတ်တိတ်တွေဟာအချင်းချင်းပြန်ပြန်လာလာမိပြုဖြစ်နေတဲ့အတွက်အညာမညာတတ္တိနေနဲ့ပဲဖြစ်တယ်ပြီးတော့နေတယပြီးတော့ဒီတရားတွေဟာလေမိပြီးတော့ဖြစ်တယ်ဘာမိပြန်လောဘအမိရမှာ လောဘအမိရလို့ဒီစိတ်စေတသိက်တွေပြည့်လောဘအမိမရမဖြစ်ဘူးဒါကိုပြောချင်တာနော်ဒါကြောင့်မို့နေတိယတတ္တိနေလည်းရှင်ပြိုင်ပေါ်လာတယ်သံပြုတ်တသံပြုတ်တဆိုတာဘာလဲဆိုတော့ဘုန်းကြီးတို့သင်ညိုသင်မှုပါတယ်အတူတကွာအတူဖြစ်ရမယ်အတူချုပ်ရမယ်အာယုံတစ်ခုတည်းအာယုံပြုတ်နေရမယ်မိယာဝတ္ထုတူးနေရမယ်အဲ့ဒီလေးပါးနဲ့တူးနေရင် ဒါရှင်တွဲဖြစ်တယ်အတူတူပါဖြစ်တယ်ဆိုရင်ဒါသံယုတ်တာပစ္စည်းလို့ခေါ်တယ်ဒီလောဘနဲ့လောဘသဘောတရားလေးနဲ့လောဘစိတ်စိတ်ပြီးအတူတူကရှင်တွဲဖြစ်တယ်ဒါကြောင့်သံယုတ်တာပစ္စည်းလည်းရလာတယ်ရှင်ပြန်ပြီးဖြစ်ပေါ်လာတော့နော်ဒီတရားတွေကတခုနဲ့ခုကျေစုပြုတယ်ဆိုတာ ရှိနေတော့ခိုက်တာမရှိရင်ကျေစုမပြုဘူးလောဘဖြစ်နေတာခိုက်တာလောဘစိတ်စိတ်တွေဖြစ်ပြီးကျေစုပြုမှာမရှိရင်ဖြစ်တော့ ဒါကြောင့်အဋ္ဌိပစ္စည်းလည်းရလာတယ်ရှိနေတော့ခိုက်တာမှာကျေစုပြုတဲ့အတွက်အဋ္ဌိပစ္စည်းလည်းဖြစ်တယ်ဒီလိုပြောတယ်နောက်အောက်ကတဒီသဘောတရားနှစ်ခုလုံးမကင်းခင်မပြောက်ခင်ကျေစုပြုတာအောက်ကတကင်းပြောက်သွားတော့ကျေစုမပြုတော့ဘူးနော်ဒီလောဘရှိနေတော့လောဘစိတ်စိတ်တိတ်တွေဖြစ်တယ်ဒါကြောင့်ဒီနှစ်ခုလုံးမပြောက်ခင်မကင်းခင်မှာကျေစုပြုနေတဲ့အတွက်အောက်ကတပစ္စည်းရတယ်ဒါကြောင့် လောဘဆိုတဲ့နန္တရားကြောင့်ကို လောဘဆိုလိုချင်မှုသဘောတရားကြောင့်နောက်ကလောဘစိတ်စေတသိက်တွေဖြစ်လာတယ်နန်းကြောင့်ကိုနာကျေစုပြုတဲ့နေရာမှာဟေတုတ္တတိကတော့အထုတ္တတိတ္တိဝိသေသအနေနဲ့ပြုတယ်ကျေစုပြုတယ်ကျန်တဲ့သာဇာတအညမြာနေတရားသံယုတ်တာ အထိအောက်ကတာဒီပစ္စည်းတွေကတော့ဘုန်းကြီးတို့ဘာနဲ့ကျေစုပြုလဲရှင်ပြန်ပြီးတော့ကျေစုပြုတယ်ဒီလိုမှတ်ထားပါနော်ဟောဒီမှာနာနဲ့ယုတ် ဒီတစ်ခုသွားကြောင်းဒီတစ်ခုကြပါလဲဆိုဒီမှာကြည့်လိုက် အကုသိုလ်ကြောင့်အပြာကတအကုသိုလ်ကလောဘအပြာကတကရုပ်စေတစာရုပ်အကုသိုလ်ကြောင့်ဖြစ်ပေါ်လာတဲ့ရုပ်တွေစေတစာရုပ်တွေဒါကိုနာမ်ကြောင့်ရုပ်နာမ်လောဘဆိုတဲ့နံတရားကြောင့်စေတစာရုပ်တွေဖြစ်ပေါ်ပြီးကျေစုပြုတယ်ခုနလိုပဲဒီပစ္စည်းတွေအကုန်လုံးရမယ်ရပြီလို့ပြောဘာပိုးလာလဲဆိုနံကြောင့်ရုပ်ပြောဝိပယုတ်တာပေါ့ ဝိပယုတ်တဆိုတာခုနတံပြုတ်တမဖြစ်တဲ့သဘောမျိုးအတူဖြစ်တာမဟုတ်ဘူးအတူချုပ်တာမဟုတ်ဘူးအာယုံလည်းမတူဘူးထုရုပ်လည်းမတူအဲ့ဒီလိုတူမှုမရရင်နော်မရတဲ့တော့ဝိပယုတ်တပစ္စည်းရတာဝိပယုတ်တပစ္စည်းတတ္တိပြည့်စုပြနန္တရားချင်းချင်းဆိုရင်တံပြုတ်တပစ္စည်းအခြေစုပြုမယ်နော်နန္နဲ့ရုပ်ဖြစ်လာရင်ဗာပြည့်တယ်ဝိပယုတ်တာပေါ့နန်ကနန်တတ်တတ်ပဲလေ နာငါနန္တတေဖြစ်တယ်ရုပ်ဆိုတာကနာငါဥပတိပင်ဆိုစိတ်တစ်လုံးတစ်လုံးမှတစ်လောက်ပဲပြီးသွားတယ်ရုပ်ကြတော့ရုပ်တတ16ချက်တိအောင်ကြားတယ်အဲ့ဒီလိုဖြစ်တာလည်းမတူချုပ်တာလည်းမတူအဲ့ဒီချိန်ကာလမျိုးဆိုရင်တော့ဒီတံပြုတ်တာနေရာမှာဒီနန္ဒရုပ်ကြဝေပြုတ်တာပြောင်းသွားဒီလိုမှတ်ထားမှာပေါ့နံကြောင့်နံရုပ်စိန်လိုက်ဒီတိုင်းပဲဘာဖြစ်သွားမလဲဒီဝေပြုတ်တော့ အကုန်လုံးဆိုရင်ဒီဘယ်နှဖြစ်သူ့အနေနဲ့လောဘအနေနဲ့ကြည့်လို့ရှိရင်လောဘကြောင့်မို့ဖြစ်ပေါ်လာတဲ့စိတ်စေတသိက်စိတ်စားရုပ်တွေဆိုရင်ဒီရှစ်ပစ္စည်းရမှတ်ထားပါတော့ရှစ်ပစ္စည်းပြိုင်နိုင်တယ်ဟေတုသာဇာတအညာမြာနေတယသံယုတ်တအထိယောကတဒါကဘုန်းကြီးတို့ခုနှစ်ပစ္စည်းပေါ့ဝိပဝိပယုတ်တနဲ့ပေါင်းရှစ်ပစ္စည်းလို့ခေါ်တယ်နော်နော်အမှတ်ထားဖို့ရကဒီမှာ အဲ့ဒီလူလေးတွေတစ်ခုတစ်ခုပစ္စည်းတစ်ခုတစ်ခုဆိုရင်နော်များသောအားဖြင့်သိတာကပစ္စည်းတစ်မျိုးဆိုတစ်မျိုးလောက်ပဲသိတာမဟုတ်တော့သူတို့ကတော်တော်များများကဆက်ဆက်ဖြစ်နေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးဖြစ်နေတာဒီလိုမှတ်ထားအဲ့တော့ဒီမှာအများအပြည့်ဘုန်းကြီးတို့သင်ကြတာစာပေအများစုသင်နေတာကြတော့ဘာတွေကိုသင်ကြတာများလဲဆိုတော့အဲဒီပစ္စည်း ပစ္စယုပ္ပံဒါကိုသင်တာများတယ်ပေါ့နော်ပစ္စည်းဆိုတာအကြောင်းတရားပစ္စယုပ္ပံဆိုတာအကျိုးတရားပေါ့ဒီစာသင်တဲ့ခါကျတော့ဒီပစ္စည်းပစ္စယုပ္ပံကလွတ်သွားတဲ့တရားမပါတဲ့တရားပစ္စနိတရားဒါမျိုးသုံးမြန်တယ်ပေါ့ဗျာအဲ့ဒါမျိုးမှတ်ထားမယ်နော်ပြီးတော့ဒီဟာလေးနည်းနည်းပေါ်တင်ကြည့်လိုက်ပေါ့ဒါလည်းနည်းနည်းလေးဘုသုတ္တရောင်သိထားဓာတ်ပစ္စည်းမှာအဲ့ဒီလောက်ကြီးကျယ်ပြန့်တယ်ဟောဒါအကြောင်းတရားဒါအကျိုးတရား အကြောင်းတရားအကျိုးတရားမှာလွတ်နေတဲ့တရားတွေလည်းရှိသေးတယ်အဲ့ဒါကိုနော်ပစ္စနိတရားလို့ခေါ်တယ်နော်ဒါကြောင့်မို့ပဋ္ဌာန်းကျက်တခါကျနှစ်ချက်စုကျက်ရတယ်သုံးချက်စုကျက်ရတယ်ဆိုအဲ့ဒါကိုပြောတယ်နော်ဒီပစ္စုပန်တရားတွေမှာမပါတဲ့တရားတွေကပစ္စနိတရားတွေပဲနော်နော်အဲ့ဒီမှာကြည့်လိုက်ပေါ့ဗျာရုပ်တွေထဲမှာဆိုရင်စေတသာယုတ်ကမ္မသာယုတ်ဟိတ်ကြောင့်ဖြစ်တဲ့ဟိတ်ကြောင့်မဖြစ်တဲ့ယုတ်နော်ဟိတ်ကြောင့်ဖြစ်တဲ့ယုတ်ဟိတ်ကြောင့်မဖြစ်တဲ့ယုတ်ဒီမှာကဒီဒီ ဟိတုပစ္စည်းကိုမှဟိတ်ကြောင့်ဖြစ်တဲ့ယုတ်တွေပဲဟောတယ်ဟိတ်ကြောင့်မဖြစ်တဲ့ယုတ်တွေမဟောဘူးနော်ဘာတွေကြမ်းနေဥစားယုတ်အာစားယုတ်တွေကြမ်းနေတယ်စိတ်တွေကြည်လာအောင်တာဟိစိတ်16ခုပဲဟောသွားတယ်အာဟိစိတ်ဟောတာဟိစိတ်82ခုပဲဟောသွားတယ်အာဟိစိတ်16ခုကြမ်းနေတယ်နော်နိဗ္ဗာန်တို့ပေါ့ဒါမျိုးတွေပေါ့ဒါကြောင့်မို့တို့ကပဋ္ဌာန်းကိုလေ့လာတဲ့အခါကျအဲ့ဒီလို၃မျိုး၃မျိုးလေ့လာပါတယ် နော်မူရင်းကတော့ဒါပေမဲ့လို့ဒီမှာတော့ဘုန်းကြီးတို့ကဟောထားတဲ့ဟာကအဲ့ဒီဟာတွေကမပါဘူးပေါ့နော်ဒီမှာကြည်လိုက်လို့ရှိရင်ဟုတ်အပေါ်ဆုံးနည်းနည်းလေးတက်ကြည့်လိုက်ဒီဘက်ကဆေးရအောင်နော်ခုကြီးအောင်နည်းနည်းလေးဆွဲချလိုက်ဒီဘက်ကဆေးရအောင်ဘောကဘက်ကဟာကိုပြောတာလေဗျာဘက်ကဟုတ်တယ်ဒီဘက်မှာဒီဘက်မှာဘုန်းကြီးဟွာလေး white ရာနာတွေ့လားအဲ့ဒါအောက်ကြည့်လိုက်လို့ရှိရင်ညာဘက်ချမ်းလားအဲဘက်ဘက်ချမ်းအမော white ချမ်းဘက်ဘက်ချမ်းအဲ့ဒါအဲ့တိုင်းထား อืมအောက်အပေါ်အမုံအပေါ်တင်ရင်အပေါ်ကဆွဲဆွဲချအဲချရပြီရပြီဒီမှာကြည်လိုက်ပေါ့နော်အဲဘုန်းကြီးတို့ဒီဒီပဋ္ဌာန်းဟောသွားတာကကြဒီမှာကြအများစုနားလေတာဒါကဘုန်းကြီးတို့ကပစ္စယနေတာလို့လေ့လာတာကိုပစ္စယနေတာလေ့လာတဲ့ကကြပစ္စည်းတရားတွေ့မယ်ပစ္စယုတ်ပံတရားတွေ့မယ်ငါအကုန်လုံးသိတယ်အဲ့ဒီပစ္စည်းတရားပစ္စယုတ်ပံတွေပစ္စယုတ်ထူးသဖြင့်ပစ္စယုတ်ပံတရားနေ ကျမ်းနေတဲ့တရားတွေရှိသေးတယ်အဲ့ဒီပစ္စုပန်တရားတွေမှာမပါတဲ့တရားတွေကိုပစ္စနိတ်လို့ခေါ်တယ်နော်ပစ္စနိတ်ထုတ်ရဒီမှာကြည့်လိုက်သူမကတာယီစေတစာယအာတာယီပရိသန္တိကမ္မစာယဒါပဲခေါ်တာဒီစေတစာယတို့ကမ္မစာယတို့ဆိုတာကအာဟိတ်ကြောင့်နော်မဖြစ်တဲ့ဟိတ်ကြောင့်မဖြစ်တဲ့ယုတ်ဟိတ်ကြောင့်ဖြစ်တဲ့ယုတ်ဒီလိုနှမျိုးခွဲလို့ရတယ် နောက်ဥဇယုတ်အာဇာယုတ်တွေဆိုဒီတော့မှလုံးဝမပါဘူးဒါ business ပဲနောက်စိတ်အနေနဲ့ကြည်လာဟောစိတ်အနေနဲ့တာယိစိတ်82ခုပဲပါအာယိစိတ်78ပါကြံဒါ business တွေပဲနိဗ္ဗာန်လို့ဒါ business တရားတွေပဲအဲ့လိုပဲလောလောကူမှတ်တာနော်ဒါတော့ဘုန်းကြီးတို့များနားလည်အောင်ပြောရတာပါကဲဒီတရားလေးပြန်ကြည့်မယ်ဟောက ဒီညာဘက်ကဇရာလေးဒီကကြီးအပေါ်ကအောက်ဆွဲချမယ်ညာဘက်ကဇရာလေးဟုတ်ပြီနည်းနည်းဆွဲချလိုက်ဆွဲချဟုတ်ပြီဒါလေးပြောမယ်နော်ခုလောဘကြောင့်ဖြစ်တဲ့ရနိုင်တဲ့အေတုပစ္စည်းပစ္စည်းတတ္တိတွေပြောပြီးသွားပြီပေါ့နော်တကယ်တော့ကြာတော့တော့သူကတော့လောဘလောက်တင်ပြောရင်တော့အဲ့ဒီလောက်တင်ပဲရတာပေါ့နော်ဒီခုနကပစ္စည်းတွေနဲ့ ဒါနောက်တစ်ခုသွားမယ်ဒေါသဒေါသကြောင့်ဒေါသဆိုတာဖြစ်နေကြတာရှိနေကြတာပဲเนาะဒေါသဖြစ်နေရင်တိတ်တိတ်တာစိတ်ဆိုးနေနော်စိတ်ဆိုးနေစိတ်တိတ်တာလေစိတ်ဆိုးနေကတွေးတော့လည်းပါလိမ့်ပဲဒီပင်ကျင်တတ်တာတွေတွေးနေတော့နော်နော်မကျင်တတ်တဲ့တွေးတော့မကျင်တတ်တဲ့စိတ်တွေဖြစ်ပေါ့ဗျာအဲ့ဒီမကျင်တတ်တဲ့စိတ်တွေဆက်လက်ရှင်တန်းကြည့် ဟောတော့ဘာလို့ဒေါသဆိုဟိတရားကျေစုပြုအဲ့ရတဲ့စင်ဘာတွေဖြစ်လာလဲမကျေနပ်တာတွေဟုတ်လားမကျေနပ်တဲ့အတန်တွေထွက်လာတယ်မကျေနပ်တဲ့အပြောဆိုတွေနော်မကျေနပ်တဲ့ချို့ဆိုတောက်တစ်ခေါက်ခေါက်နဲ့ပြီးတော့ကိုယ်မူရကြံ့ကြံ့ထဏနှုတ်မူရကြံ့ကြံ့တန်ဖြစ်ပေါ်လာစိတ်တစားရောက်ပြီပေါ့ဗျာဒါပါလဲဆိုတော့ ဒေါသကြောင့်မို့ဒေါသစိတ်စေတသိက်တွေဖြစ်တယ်ပြီးတော့ဒေါသကြောင့်ဖြစ်တဲ့စေတစာယုတ်တွေဖြစ်လာတယ်ဒါမျိုးမှတော့ဒီမှာလည်းခုနလိုသုံးခုခွဲထားနော်ဒေါသစိတ်ရဲ့ဒေါသစိတ်ကြောင့်ဖြစ်တဲ့စိတ်စေတသိက်ရဲ့အဲ့ဒီကြောင့်ဖြစ်တဲ့ရုပ်ရဲ့ပေါ့နော်စေတစာယုတ်ပေါ့ဒီမှာတော့ဘုန်းကြီးတို့ကုံချုပ်ရင်လာဒီနေရာမှာလည်းခုနကဒေါသကြည့်ပြီးတော့လည်းဘယ်လိုဟောနိုင်လဲအာကုသလောအာကုသလတာအာကုသလောဓမ္မော အာဟုတလတာဓမ္မတာဟိတုကိစေနာပစ္စယောဒေါသကြည်ပြအာဟုတလောဓမ္မောဗျာကရတာဓမ္မတာဟိတုပစ္စနာပစ္စယောဒီဒေါသကြောင့်ဒီစိတ်စိတ် စေစားရုပ်တွေပေါင်းဖြစ်မှဆိုရင်အာဟုတလောဓမ္မောအာဟုတလတာသာဗျာကရတာသာဓမ္မတာဟိတုပစ္စနာပစ္စယောဒီလိုဟောဟောသွားတယ်ပေါ့အဲတော့ပြောချင်တာကဒီဒေါသစိတ်ကြောင့်မို့ ဒေါသဆိုတဲ့သဘောတရားလေးကြောင့်ဒေါသစိတ်တွေဖြစ်မယ်သူနဲ့သူစေတသိက်တွေဖြစ်မှာပေါ့သူ့ရဲ့ရှင်မောရှင်မဲ့စေတသိက်တွေရှိတာပေါ့ဗျာ29ပါးလောက်ရှိတယ်နော်အဲ့ဒီနဲ့တူပါတွေဖြစ်ပေါ်လာစိတ်စာယူတွေဖြစ်ပေါ်လာတယ်ဒီလိုမှတ်တာဒီလိုမှတ်လိုက်တဲ့အခါကျတော့ဒါသိသွားပြီနော်သိသွားတော့ခုနလိုပဲပြန်ကြည့်ရမှာပဲနော်ဒီဟာလေးတခါရေပေါ်နည်းနည်းတင်မဲ့ခုနကနန်းနန်းနန်းနန်းယုတ်နန်းယုတ်ဆိုတဲ့ အဲ့ဒီဟာလေးပြန်ကြည့်မယ်နော်ညာဘက်ကဇာတ်လေးပေါ်တက်မယ်အဲဒီဟာလေးနော်ရပြီအောက်အောက်ရောက်သွားပြီဘောဘောဘောစပေါ်တက်မယ်ပေါ်တင်လာတင်ဒါလေးဒါလေးရပြီရပြီအော်ဗျအော်ဘောအောက်ရောက်သွားပြီအပေါ်မှာအပေါ်နားလေးမှာအဲ့ဒီအပေါ်နားမှာလေးရပြီရပြီဒါလေးပြောချင်တာတာဒီဒေါသဟေတုဒီဒေါသဟေတုမှာလေဘုရင်ကတော့ခုနက စိတ်ဆိုးတဲ့သဘောတရားလေးပေါ်လာစိတ်ဆိုးတဲ့သဘောတရားလေးပေါ်လာစိတ်ဆိုးတာတွေပေါ်လာစိတ်ဆိုးတဲ့အတွေးတွေတွေးတယ်တွေးတယ်ဆိုတာဒေါသစိတ်တွေဖြစ်တာဒေါသစိတ်တဲ့သူဒေါသစိတ်တိတ်တွေဖြစ်မယ်ပြီးတော့ဒေါသတွေအကြည့်လာတော့ကိုယ်မူရနှုတ်မူရတွေကြမ်းထမ်းလာတယ်ရုပ်တွေကိုထွက်လာနိုင်တယ်အဲ့ဒါဘယ်သူကနေပြီးတော့ဒီလိုရှင်သန်ကြီးထောင်းလုပ်နေတယ်ဒေါသဆိုတဲ့ဟိတုတ္တိတွေကနေလှုပ်ပေးတာထိမ့်ပေးတာပဲနော်တပည့်ကြီး ရှင်သားနေအောင်ဆက်လက်ထိန်းသားထိန်းသိမ်းနေလို့ဒီဒေါသစိတ်စိတ်ရှင်သားနေအောင်ကြီးထွားနေဘယ်သူကထိန်းပြီးဒီဒေါသဆိုတဲ့ဟိတုတတ္တိလေးထိန်းပြီးနော်အဲတော့သူတခုတည်းဖြစ်သလားဆိုမဟုတ်ဘူးခုနလိုဒီဒေါသနဲ့ဒေါသစိတ်စိတ်တိတ်အဲ့ဒီလို ဖြစ်တဲ့နေရာမှာအတူတူကဖြစ်ပြီးယေရှုပြုတာ နော်ဒေါသစိတ်ဖြစ်တာနဲ့ပဲကျွန်တော်ကဒေါသဆိုတဲ့သဘောတရားလေးဖြစ်တာနဲ့ပြိုင်နေနောက်ကဒေါသအတွေ့စိတ်စိတ်တိတ်တိအတူတူဖြစ်လာအတူတူဖြစ်တဲ့အတွက်သူဟောလဲသာဇာတပစ္စယတတိကျေစုပြုဒီဒေါသစိတ်စိတ်တိတ်ကအချင်းချင်းပြန်ပြန်လာလာမိပြုဖြစ်တဲ့အတွက်အညာမညာတတ္တိနဲ့လည်းကျေစုပြုတယ်ရှင်ပြန်ပြီးကျေစုပြုလာအောင်ပြောတယ်ခုနတိုင်းမှာ ဒေါသအမြူပြီးပြီးတော့ဒီဒေါသစိတ်စေတသိက်တွေဖြစ်လာတဲ့အတွက်နေတ္တယတတ္တိအနေနဲ့လည်းရှင်ပြန်ပြီးကျေစုပြုတယ်ဒီဒေါသစိတ်တွေစိတ်စေတသိက်တွေအတူတူကဖြစ်တယ်အတူတူကချုပ်တယ်အာယုန်တကူတော့မိပြီးဖြစ်တယ်မိယာဟုတို့တူးနေတာကြောင့်တံပြုတ်တာပစ္စည်းနေနဲ့ရဒီတရားတွေကဒီဒေါသစိတ်စိတ်စေတသိက်တရားတွေသူတို့စိတ်ရှိနေတဲ့ခိုက်တံမှာပဲဖြစ်တယ်ဒေစုပြုတဲ့တွဲအထိပစ္စည်းလည်းရတယ် အဲ့ဒီပစ္စည်းတွေမကင်းခင်မပြောက်ခင်ကျေစုပြုတဲ့အတွက်အဂရပစ္စည်းနေနဲ့လည်းရတယ်ဒီလိုမှတ်ထားဒါကဒေါသစိတ်ကြောင့်ဒေါသစိတ်စိတ်တိတ်တွေဖြစ်ဒေါသစိတ်ကြောင့်မို့ဒေါသစိတ်စားရုပ်တွေဖြစ်လာပြီဆိုအိမ်မှာတော့ရုပ်နဲ့နာနဲ့ဆိုရင်တော့အာဖြစ်ပုံလည်းမတူတော့ဘူးပြက်ပုံလည်းမတူတော့ဘူးเนาะပြီးတော့ မိရာဝတ္ထုလည်းမတူနိုင်ဘူးနော်အာယုံလည်းမတူနိုင်တဲ့အတွက်အဲ့ဒီခါကျရင်မတူတာမျိုးကိုဝိပယုတ်တာပစ္စည်းရတယ်ခေါ်တာဝိပယုတ်တာပစ္စည်းပစ္စယတတ္တိနဲ့လည်းခြေစုပ်ပြုတယ်ဒီလိုပြောချင်တာကဒေါသဟေတုဒေါသဟေကြောင့်မို့လဲရှင်ပစ္စယတတ္တိနဲ့ရှင်ပြိုင်ပြီးဖြစ်တယ်လို့ဒေါသဟေတုတတ္တိကြောင့်မို့လဲဒီပစ္စည်း၈မျိုး ဖြစ်နိုင်တယ်ဒီလိုနားလဲသဘောပေါက်ထားဖို့ပဲနော် ဒါကမောဟပါကြောင့်လို့မောဟဆိုတာဘာလဲဆိုလူတွေကတော့လောဘဖြစ်နေနဲ့သိကြတာပေါ့နော် လောဘဖြစ်နေသိတယ်လို့ဒေါသဖြစ်နေနဲ့ပုံသိတာပေါ့နော်မောဟဖြစ်တာကြသိမသိပါမောဟဖြစ်တာကြပါလေသူကလုံသိနေတာကြသူကမလုံသိဘူးလို့စိတ်ထဲမှာထင်တယ်မလုံသိနေတာကြလုံသိနေလို့ထင်တယ်အမောက်အမှန် ထင်တယ်ဗောဗျအမှန်ကြတော့ပါလေအမှားထင်တယ်အဲ့ဒါမောဟရဲ့သဘောပဲသိတဲ့သိတိုက်တာမသိဘူးမသိတဲ့သိတိုက်မသိတဲ့မသိတိုက်တာကြသိတယ်ဒါမောဟပဲနော်ဒီ तू ကမောဟတော့မသိတာတော့မဟုတ်ဘူးနော်သိတယ်ဘာသိလဲအမှန်ကိုမသိတာကိုပြောတာမသိတာမဟုတ်သိတယ်အမှန်ကိုမသိဘဲနဲ့ပါလေအမှားကိုသိသိတာကိုဗမာဘယ်လိုပြန်လဲတွေးဝေတယ်လို့ ဒီလိုပြန်တော့ပေါ့ဗျာဒီမောဟစိတ်ဖြစ်လာရင်မောဟသဘောတရားလေးဖြစ်လာရင်သူနဲ့တူအကုသိုလ်စိတ်တိတ်တွေအကုသိုလ်စိတ်တွေအကုန်လုံးဖြစ်နိုင်အကုသိုလ်တွေစိတ်အကုန်လုံးဖြစ်နေစိတ်တိတ်တွေအကုန်လုံးဖြစ်တယ်နော်သူရဲ့တတ္တိကဘုန်းကြီးတို့မောဟစိတ်ရဲ့သဘောတရားတတ္တိကဘာနဲ့ကြည့်ရမလဲဆိုတော့ မောမှုစိတ်မှာကျတော့မောမှုစိတ်ဖြစ်တဲ့ခါကျပိတာသွားနော်ဝိသိကိစ္စဖြစ်တယ်ဩဒိစ္စဖြစ်တယ်ဒါမျိုးသုံးတာကိုသူကဝိသိကိစ္စကအမှန်တရားတွေနဲ့ပတ်သက်ဘုရားတရားနဲ့ပတ်သက်ပြီးတော့တန်တရားဖြစ်နေမဆုံးဖြတ်နိုင်ဘိုလိုလိုလူလိုနဲ့ဖြစ်တာဒါကြောင့်ဘာသာရေးနဲ့ပတ်သက်ရင်ပြောလိုက်ရင်တန်တရားဖြစ်ပြီးတချို့ကြလည်းယုံသွားတာ လက်ရှိအမှန်တရားကိုဆွေးဆွေးမြတ်ဆုပ်ကန်မထားတဲ့အတွက်တစ်ဖက်ကပြောကောင်းကောင်းနဲ့ပြောရင်ပါသွားလာဒါကဘာဖြစ်လဲဝိသိကိစ္စမှန်မှန်ကန်ကန်မဆုံးဖြတ်နိုင်တဲ့အတွက်အမှန်တရားနဲ့ပတ်သက်ပြီးတော့တွေ့ဝေတဲ့အတွက်ဒီလိုဖြစ်သွားဩဒိစာစိတ်တွေကလွင့်လာတယ်တရားနဲ့မနေဘူးဆိုတိတ်တိပါဘယ်တော့မှမကောက်မြင်တယ်လွင့်တော့မောဟကဝိသိကိစ္စမောဟစိတ်ဩဒိစာမောဟစိတ်ဆိုစိတ်ကြတော့အဲ့လိုတိတိကျကျခွဲသွားတယ်ပေါ့နော် အဲတော့ဒီမောဟဆိုတဲ့အတွေးတွေမောဟဆိုတဲ့သဘောတရားလေးဖြစ်လာရင် မောဟတွေ ਨੇ မောဟစိတ် ဖြစ်မယ်မောဟအတွေးတွေတွေးအတွေးတွေဝင်လာပြီးဒီတွေးကမောဟအကုသိုလ်အတွေးတွေပေါ့ဗျာအကုသိုလ်စိတ်တွေဖြစ်လာအကုသိုလ်စိတ်တွေပြန်မောဟဆောင်အကုသိုလ်စိတ်တွေဖြစ်လာပြီဆိုရင်ပရမဇုံ ဒီအကုသိုလ်စိတ်တွေရှင်သန်ကြီးထွားလောင်ဟေတုတတ္တိဆိုတတ္တိဝိသေတာကျေစုပြုဉာဏ်နဲ့ရှင်ပြိုင်တဲ့အနေနဲ့လို့ခုနလိုပဲဒီမောဟနဲ့တူနဲ့တူဖြစ်တဲ့အကုသိုလ်စိတ်စေတသိက်တွေဟာအတူတူဖြစ်ပြီးကျေစုပြုတဲ့အတွက်သာသာတတ္တိနဲ့လည်းရှင်ပြိုင်ပြီးတော့ကျေစုပြုမယ်တခုနဲ့ဒီမောဟနဲ့သူနဲ့ရှင်မောရှင်မြတ်ဆစ်ဆရာချင်းချင်းအပြည့်အမြန်နာနာနဲ့ကျေစုပြုမယ် မောဟမိပြုပြတရားတွေချင်းချင်းပြန်ပြန်လာလာကျေစုပြုနေအညမညာတတ္တိပေါ့နော်ဒီမောဟကိုမိပြုပြီးတော့အကုသိုလ်စိတ်စေပတိကနေတရားတတ္တိဒီမောဟနဲ့မောဟကြောင့်ဖို့ဖြစ်ပေါ်လာတဲ့စိတ်စေတသိက်တွေဟာအတူတူကဖြစ်အတူတူက ချုပ်တူသောအာယုရှိတူသောမိယာဝတ္ထုရှိတဲ့အတွက်တံပြုတ်တာတတ္တိလည်းရမယ် ဒီစိတ်စေတသိက်တွေထင်ရှားရှိတော့ကျေစုပြုတော့ရှိနေတော့ကျေစုပြုတော့အဋ္ဌပစ္စည်းရမယ်ဒီပစ္စည်းတွေမကင်းခင်မချုပ်ခင်နော်မပြောက်ခင်ကျေစုပြုတဲ့တာဥက္ကဋပစ္စည်းလည်းရမယ်ဒါကမောဟနဲ့သူနဲ့အတူဖြစ်တဲ့စိတ်စေတသိက်ဒီမောဟကြောင့်မို့စိတ်စားရုပ်တွေလည်းဖြစ်ပါတယ်အဲ့ဒီခါကျရင်တော့ဝိပယုတ်တာပစ္စည်းပုံပါလာမယ်ပြီးတော့ဒါတစ်မျိုးပေါ့ မောဟအကြောင်းမို့စိတ်စေတသိက်စေစားရုပ်တွေဖြစ်မယ်အဲဒီကကြရင်တော့ဒီပစ္စည်းတွေသူ့ပစ္စည်းနဲ့သူပါလာတယ်နော်သဗ္ဗယုတ်တာဖြင့်ဝိပယုတ်တာမဖြစ်ဒီလိုလည်းမှတ်ထားအဲလိုပြောချင်တာတော့ဗာလဲဆိုတော့အကြောင်းတရားဆိုတာတခုတည်းမို့အများကြီးလောက်ထားတာတခုတည်းကြည့်လို့မရဘူးနော်ဘုန်းကြီးတို့သစ်ပင်လေးတစ်ပင်စိုက်မယ်ဆိုရင် ဘာလို့လဲသစ်ပင်လေးတစ်ပင်ဖြစ်ဖို့ဆိုရင်မြေရလည်းရှိကောင်းမှရေရလည်းရှိမှအလင်းရောင်လည်းရမှအပူအေးဆိုလည်းရှိမှအဲ့ဒီလိုစုံညီမှဒီသစ်ပင်လေးတစ်ပင်ဖြစ်ဖို့သစ်ပင်သေးသေးပဲဆိုင်မယ်သုံးဖို့မျိုးစေ့လေးဆိုင်မယ်ဆိုအဲ့ဒီအကြောင်းပေါင်းအာသာပေါင်းစုံမှဒီသစ်ပင်ကမျိုးစေ့စုံနဲ့အစေရမြအပင်ဖြစ်ပေါ်မှာအပင်လေးဆိုရင်ဖြည်းဖြည်းနဲ့ကြည်ထွားလာတယ် အဲ့တော့မြတ်စွာဘုရားတော့အလုံးခြုံပြီးဖြစ်နိုင်တဲ့အကြောင်းတွေကိုစုပေါင်းပြီးရှင်းပြပြောတာတော့နဲ့ဆက်လေးပစ္စည်းဆို ခေါင်းစီပေးတာပေါ့နော်ဒါပေမဲ့ခုနကပြောလိုက်ဒီလိုချင်တဲ့စိတ်ဖြစ်လာရင်တော့မှပစ္စည်းရှင်မျိုးပါပါလာစိတ်ဆိုးတဲ့စိတ်ဖြစ်လာရင်တော့မှပစ္စည်းရှင်မျိုးကပါလာအမှန်မှမသိတဲ့စိတ်ဖြစ်လာရင်ဒီရှင်မျိုးကပါလာတာဒါကိုသတိထားမှာပေါ့နော်ပြီးတော့ဒီငါမှာ လောဘဖြစ်နေပြီဆိုရင်လည်းဒီတတ္တိရှင်မျိုးကိုယ်တန်မှာဖြစ်လာမယ်ဒေါသဖြစ်နေတဲ့ဒီတတ္တိရှင်မျိုးကိုယ်မှာဖြစ်တယ်မောဟဖြစ်လာတဲ့ဒီတတ္တိရှင်မျိုးကိုယ်မှာရှင်ပြန်ပြီးဖြစ်နေတယ်ဒီလိုမှတ်မယ်နော်ဒါကလောဘအနေနဲ့ပြီးမယ်ပြီးတဲ့ခါကျတော့ခွန်ကြီးတို့ဒီဘက်ကဆရာလေးတခါကြီးတွေ့ပြီနော် ဒီမှာဒီကလောဘအလောအလောဘအဒေါသအမောဟဒီဟိတ်သုံးပါးကိုနိုင်နေပြောကြမယ်ဘယ်ဘက်ကဆရာလေးပေါ်တယ်မယ်နော်အဲဒီမှာကြည့်မယ်နော်ဒီသုံးမျိုးနဲ့ဒီသုံးမျိုးအတူတူပါပဲနော်ဒီသုံးမျိုးသုံးမျိုးစီခွဲတာဒီသုံးမျိုးနဲ့ဒီသုံးမျိုးဒီသုံးမျိုးနဲ့ဒီသုံးမျိုးအတူတူပဲဒါစကလုံးချုံနောက်ပထမအလောဘဟိတ်ဒါကြည့်အောင်နော်လောဘ ဟိုငြိမ့်သွားအောင်လုပ်မယ်ကိုယ်တန်တော့မှလောဘတွေဝင်လာပြီးဆိုရင်ဒီလောဘငြိမ့်အောင်လုပ်အောင်ငြိမ့်ဖို့ဆိုပါလေယောနိတုမနတိခါရဆင်ញင်နှလုံးသွင်းတာလောဘငြိမ့်အောင်လုပ်တဲ့နည်းတွေရှိတာပေါ့နော်လောဘတွေငြိမ့်သွားပြီဆိုတော့အလောဘစိတ်ပေါ်လာတယ်အလောဘဆိုတာမလိုချင်တဲ့စွန့်လုံမှုစွန့်လုံလို့တဲ့သဘောမလိုချင်တဲ့သဘောပေါ့နော်ဒါမျိုးတွေပေါ်လာတာ မလို့ခြင်းမှဆွလို့တော့အလှူတာဒါနာတွေပေါ်လာမယ်သီလတွေစောင့်တည်တာတွေပေါ်လာမယ်တရားနာတရားအထုတ်တာတွေပေါ်လာမယ်ဒါမျိုးတွေပေါ့ဒီလောဘဆိုတဲ့သဘာဝတရားဆိုတော့ကောင်းတဲ့စိတ်တွေနဲ့အလောဘအလောဘဆိုတဲ့သဘာဝတရားဟာကောင်းတဲ့စိတ်တွေနဲ့ရှင်တွဲပြီးဖြစ်ပေါ်လာတာမှာဥရဇင်တော်တော်မှာတရားကအနာကံလို့ကြတော့ဒီ မာကုသိုလ်စိတ်နဲ့ပေါ်လာတာပေါ့ယန္နာများဆိုရင်တော့ကရိယာစိတ်မာကရိယာစိတ်နဲ့ပေါ်လာတော့နော်နော်ဇံရတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒီအာလောဘစိတ်ကဒုဘောဒရာဇံရတော့ဒုဘောဒရာကုသိုလ်စိတ်ပေါ့အာရုဘောဒရာဇံရအာရုဘောဒရာကုသိုလ်စိတ်တွေပေါ့ဒါဘုဒ္ဓဇင်သောတာပတ္တကအနာဂံကိုဆိုလိုတဲ့ယဟနာများကြတော့ ရူပဇံယနဲ့ရူပကိရိယာစိတ်ပေါ့အရူပဇံယအရူပကိရိယာစိတ်ဒါမျိုးပေါ့မဲ့ရတဲ့ပုံကိုဆိုရင်ဒီအလောဘကမစိတ်နဲ့တူတူဖြစ်ပေါ်လာတာဖို့ရတဲ့ပုံကိုဆိုရင်ဖို့စိတ်နဲ့တူဖြစ်ပေါ်ဒါကြောင့်အလောဘနယ်ကကျက်ပြန့်ဒီအလောဘဆိုတဲ့ဟိတ်တရားကသူနဲ့အတူဖြစ်တဲ့တရားတွေကိုဟိတုတ္တိဖြင့်ကျေစုပြုတယ် အဲ့လိုမှတ်ထားပါမယ်နော်ဒီလိုကျေးဇူးပြုတဲ့အခါမှာမာကုသိုလ်စိတ်နဲ့အတူဖြစ်တဲ့အလောဘအဲ့ဒါကြတော့မာကုသိုလ်နဲ့အတူဖြစ်တဲ့အလောဘကြတော့ကြံတဲ့ဒုဘောဒရာကုသိုလ်စိတ်နဲ့အတူဖြစ်တာမဟုတ်ဘူးဟာဒုဘောဒရာကုသိုလ်စိတ်နဲ့အတူဖြစ်တာမဟုတ်ဘူးစိတ်ဖို့စိတ်နဲ့အတူဖြစ်တာမဟုတ်ဘူးဒီလိုလဲမှတ်ထားပါဘောနော် ဟိုမှာလှူရတဏစိတ်ဝင်စားမယ်ဆိုရင်လှူခြင်းတဏ္ဍာနဲ့စိတ်ဖြစ်လာပြီဆိုတာပါလေအာလောဘပေါ့အာလောဘဖြစ်လာရင်ဟိုလာတမန်ပုရိသသောတာပန်တရားကံအနာကံဆိုပါကုသိုလ်စိမာကုသိုလ်စိဖြစ်တာပေါ့အာလောဘမာကုသိုလ်စိဖြစ်နေချိန်မှာသူ့ကိုဒီလိုဆက်မပြတ်ဖြစ်အောင်ဘာနဲ့ထိမ့်ပဲဘယ်သူကထိမ့်ပဲအာလောဘတရားထိမ့်ပေးတယ် ဒါကြောင့်မို့ဟေတုပစ္စယတတ္တိတုဖြင့်ကျေစုပြုတယ်ဒီလိုသုံးရတာပေါ့နော်အဲ့ဒီလိုဖြစ်လာရင်ဒီတတ္တိတကူဖြင့်သူတို့ကရှင်းပြန်ပြီးတော့တခြားပစ္စယတတ္တိတွေလည်းဖြစ်ပေါ်လာတယ်နော်အလောဘနဲ့သူနဲ့အတူဖြစ်တဲ့မာကုသိုလ်စိတ်စေတသိက်ဒါတွေဟာဟေတုတတ္တိဖြင့်ကျေစုပြုတယ်လို့ဟေတုတတ္တိတုဖြင့်ကျေစုပြုတယ်သာဇာတတ္တိသူတို့ကအတူတကွဖြစ်ပြီးတော့လည်းကျေစုပြုတယ် သာဇာတာဆိုတာအကြောင်းနဲ့ကြိုတူတော်ကဖြစ်ပြီးခြေစုပြုတယ်အကြောင်းသာဇာတာတတ္တိတန်နဲ့ရှင်တိုင်ပြီးဖြစ်လာတယ်အလောဘနဲ့သူနဲ့ရှင်မောရှင်မဲ့စိတ်စိတ်တိတ်တရားအချင်းချင်းခြေစုပြုနေတယ်အညာမညာတတ္တိပြင်းနဲ့ရှင်ပိုင်ပြီးဖြစ်ပါလားအလောဘအမိပြုပြီးတော့ဒီအာဟုသို့စိတ်စိတ်တွေဖြစ်လာနေတ္တတတ္တိနဲ့ရှင်ပြန်ပြီးဖြစ်ပေါ်လာနေတ္တတတ္တိနဲ့ဖြစ်ပေါ်တယ် ဒီတတ္တိတွေပိုးလာတယ်ပေါ့ပြီးတော့ဒီစိတ်စေတသိက်တွေဟာအာလောဘနဲ့သူနဲ့ရှင်ဘောရှင်မဲ့စိတ်စေတသိက်တွေဟာအချင်းချင်းဟုတ်လားသူတို့ကစိတ်စေတရားအတူတူကဖြစ်မယ်အတူတူကချုပ်မယ်အတူတော့မိရအာယုံဝတ္ထုရှိမယ်အဲ့ဒါကြောင့်တံပြုတ်ကတတ္တိဖြစ်နေရှင်ပြန်တတ္တိယေရှုပြုတာဖြက်လာအဲ့ဒီတရားတွေထင်ရှားရှိတော့လေယေရှုပြုတဲ့အတွက်အတ္တိပစ္စည်းပစ္စယတတ္တိလည်းဖြစ်လာမယ် ဒီပစ္စည်းတွေမကင်းခင်မပြောက်ခင်ချိန်မှာပဲကျေစုပြုတဲ့အတွက်အာဂတအနေနဲ့လည်းဖြစ်တယ်ဒါအာလောဘကြောင့်မို့နောက်ကကုသိုလ်စိတ်စေတသိက်တွေဖြစ်တယ်လို့အာလောဘကြောင့်မို့နောက်ကကောင်းတဲ့စိတ်တရားယုတ်တွေဖြစ်ပေါ်လာတယ်ဟုတ်လားဘုန်းကြီးတို့လူပြီးတမ်းပြီဆိုရင်ဘာဖြစ်လာလဲဟုတ်ဘုန်းကြီးတွေဆိုရိုးရိုးသေးသေးလေးစရမှန်ပါဗျာဟုတ်ပါဆုံးကတ်တယ်ဆိုမှန်ပါဗျာဝါအောင်ဖုံးပေးပါဗျာ နော်ဘုံမီလို့ကောင်းပါလားဖေ။ဒီလိုစိတ်စားရုပ်တွေဖြစ်ကိုမူရာတွေလည်းတိမ်မွေ့နှုတ်မူရာတွေလည်းတိမ်မွေ့ကောင်းတဲ့စိတ်စားရုပ်တွေဖြစ်ပေါ်လာတာ။အဲ့လိုဖြစ်ပေါ်လာရင်ဟုတ်လားနာငါတတ္တယောဂတတ္တတို့ကဖြစ်ပုံချုပ်ပုံကြီးမတူဘူး။မြေယာဝတ္ထုရုပ်ချင်းမတူတဲ့အတွက်အာယုံမြောက်တွေမတွေ့ဝိပယုတ်တာပစ္စယတတ္တိလည်းရှင်ပြန်ပြီးပေါ်လာတယ်။အဲကြတော့အလောဘဟေတုကြောင့်မို့လဲ ဟုတ်လားဒီဒီဟာကြောင့်နော်အလောဘကုသိုလ်ကြောင့်အလောဘဆိုကုသိုလ်ကြောင့်ကုသိုလ်ဖြစ်မယ်အလောဘကုသိုလ်ကြောင့်ပြာကရာဖြစ်မယ်အလောဘကုသိုလ်ကြောင့်ကုသိုလ်ပြာကရာဖြစ်မယ်အဲကြောင့်အလောဘဟေတုတ္တိမှာလည်းဘုန်းကြီးတို့တခြားဗာပစ္စည်းတွေပြိုင်နိုင်တယ်အလုံးပစ္စည်း၈မျိုးပေါ့ဖြစ်နိုင်အာဒေါသဟေတုဒီတိုင်းစိတ်ထဲမှာဒေါသတွေ ဝင်လာပြီဆိုရင်ဟုတ်လားတော်တော်ကိုနေရာထိုင်ရတ်တော့တယောက်နဲ့တယောက်မခေါနိုင်မပြောနိုင်ဖြစ်ကြဒါမျိုးတွေဖြစ်ကြတော့ဒီဒေါသတွေကငြိမ့်သွားပြီဆိုရင်မေတ္တာတရားနဲ့လည်းနေတတ်မယ်ဆိုရင်တော့ဒေါသတွေငြိမ့်သွားရင်တော့တယောက်နဲ့တယောက်တဲ့သွားတော့ဗျာအဆင်ပြေသွားတော့နော်တယောက်နဲ့တယောက်နော်မေတ္တာတရားနဲ့မနေဘူးဆိုရင်တယောက်နဲ့တယောက်အိမ်မှာ လောဘတွေပြင်းထန်ဒေါသတွေပြင်းထန်တယ်တယောက်နဲ့တယောက်အဆင်ပြေဖို့မလွယ်ဘူးပေါ့နော်စိတ်ဆိုတာတော်တော်ခက်တယ်အခုပဲမကျင်တဲ့စိတ်တွေနဲ့တွေးနောက်ကြတော့ကျင်နာတော့တဲ့ခါကျဒီဒီစိတ်ဆိုးတွေပြေသွားတာပေါ့နော်ပြေဒါကြောင့်ပုထုဇဉ်တော်ဥမတကောဆိုတာရှိတယ်ပုထုဇဉ်ဆိုတာအယူလိုပဲသူကကောင်းတာတွေတွေးနောက်ကြတော့တော့ကြမကောင်းတာတွေတွေးတွေးနေနော်အဲ့လိုဖြစ်တာ စိတ်ဆိုးနေတဲ့ချိန်မကောင်းတာတွေတွေးနေတဲ့ချိန်ဟောညီကိုရင်ဖြစ်ပါစေညီမရင်ဖြစ်ပါစေတယောက်နဲ့တယောက်ခြားကြတော့မလို့နှက်ကြမလို့ဒါမျိုးခြားကြဒါမျိုးဖြစ်တာ။ဩစိတ်ဆိုးတာလေးလည်းပြေရောဟုတ်လား။ညီမနဲ့ရောအမအမအေးညီမအေးနဲ့ဒီလိုဖြစ်လာအဲ့လိုဖြစ်တာ။အာဒေါသဆိုတာဒေါသတွေဖြစ်လာရင်ယောနိတုံတွေကတော့ဆင်ញင်နှလုံးသွင်းရတယ်။ငြိမ့်တော့ဆင်ញင်နှလုံးသွင်းရတယ်။နော်။ ရတော့ဆင်ញံနှလုံးသွင်းတယ်ယောနိတော်မတိကတော့ဆင်ញံနှလုံးသွင်းတတ်ရင်ဒေါသနဲ့အာထောသပြောင်းသွားတော့ဘုနတူခုနစိတ်ဆိုးတဲ့စိတ်တွေပျောက်ပိုက်ပါတော့မေတ္တာစိတ်တွေပျောက်ဝင်ဒေါသတရားတွေပျောက်သွားလို့မြန်ဒီကဒေါသလိုလိုပျောက်တာမဟုတ်ဘူးနော်လောဘလည်းလိုလိုပျောက်အောင်လုပ်လို့မရဘူးယောနိတော်မတိကဆင်ញံနှလုံးသွင်းတတ်ရတနည်းအားဖြင့်ဝိပဿနာရှုတတ် တရားတကူကိုစောစောမြဲမြဲရှုတာအာယုနဲ့မစိတ်ကတ်အောင်ရှုတာမှဒီစိတ်ကငြိမ့်သွားဒေါသဖြစ်တဲ့စိတ်ငြိမ့်သွားရင်အာရောသစိတ်ပေါ်လာမယ်မေတ္တာဓာတ်တွေပေါ်လာမယ်မေတ္တာစိတ်တွေပေါ်လာဒီမေတ္တာစိတ်ကဘုလူရင်သောဓမ္မတရာကနာကဆိုကုသိုလ်စိတ်တွေဖြစ်တာပေါ့ကုသိုလ်စိတ်တွေအဲ့ဒီကုသိုလ်စိတ်တွေကြောင့်ကုသိုလ်စိတ်စိတ်တွေတွေဖြစ်မယ်ကုသိုလ်စိတ်စိတ်တွေကြောင့်နောက်ကစေစားရုံတွေဖြစ်လာမှာပေါ့ကောင်းတဲ့စေစားရုံတွေဖြစ်လာနော် ဒါကြောင့်မို့အာရောဒတွေခြေခံပြီးအာရောဒစိတ်တွေခြေခံမေတ္တာပို့နေတာဆိုရင်မေတ္တာပို့တဲ့စိတ်တွေထဲမှာအခုလိုပါအာရောဒခြေခံပြီးတော့ဓမ္မတွေသိနေမယ်ဒီစိတ်ထဲမှာဘာပစ္စယတတ္တိတွေပါလဲဟေတုပစ္စယတတ္တိပါကုသနာမှာဒေါသမဖြစ်ဘူးလေဒီသင်္ကန်းတွေသင်နေတော့တက်နေတော့ဒေါသမဖြစ်တော့အာဒေါသတွေဖြစ်နေတော့မေတ္တာတတ္တိတွေ ဖြစ်နေအာရောဒတွေဖြစ်တော့အာရောဒစိတ်စေတသိက်သူနဲ့အတူဖြစ်တဲ့စိတ်စေတသိက်တွေဖြစ်နေတော့အဲ့ဒီနဲ့အတူစေတစာယုတ်တွေလည်းဖြစ်နေတာအဲ့တော့ပရမဇုံဟေတုပစ္စယတတ္တိတို့ကိုကျေစုပြုတယ်ဒီအာရောဒစိတ်ကနေပြီးတော့နောက်ကစိတ်တသိက်ကုသိုလ်မာကုသိုလ်စိတ်စေတသိက်တွေဖြစ်လောင်ဒီအာရောဒစိတ်တသိက်တွေကနေပြီးတော့နော်ပြုလုပ်ပေးနေတာ ပြုလုပ်ပေးတဲ့အတွက်ဒီအာရောဒစိတ်စိတ်တွေမပြတ်ဖြစ်နေအဲ့ဒါတတ္တိနဲ့ဟိတုတတ္တိနဲ့ကျေစုပြုတာကိုဘုန်းကြီးတရားသင်နေတယ်တရားသင်နေတဲ့ခုနကမေတ္တာဓာတ်နဲ့သင်နေမယ်စေဒီအာရောဒကြောင့်ဖို့နောက်ကမေတ္တာဓာတ်ဆိုရဲမာကုသိုလ်စိတ်စေတသိက်တွေဖြစ်တယ်အဲ့ဒီစိတ်စေတကြောင့်ဒီစိတ်စေတကြောင့်ဖြစ်တဲ့စေစားယုံတွေနဲ့ဖြစ်လာတယ် အဲ့ဒါဘဇူကဂျေစုပြုနေလေအာဒေါသဆိုတဲ့ဟေတုပစ္စယတတ္တိတူတဲ့ဂျေစုပြုတဲ့အတွက်ဒီအာဒေါသစိတ်စေတသိက်အာဒေါသကြောင့်ဖြစ်တဲ့မဟာကုသိုလ်စိတ်စေတသိက်ဆက်တိုက်ဖြစ်နေဒါကြောင့်ဟေတုပစ္စယတတ္တိဖြင့်ဂျေစုပြုတယ်ဒါရင်လားမဟုတ်ဘူးနော်အာဒေါသသဘောတရားကြောင့်အာဒေါသူနဲ့အတူကုသိုလ်စိတ်စေတသိက်ဖြစ်လာပြီဆိုတော့နော် ဒီစိတ်စေတသိက်တွေကအတူတူဖြစ်ပြီးကျေစုပြုတဲ့အတွက်သာသာတတ္တိလည်းရှင်ပြန်တတ္တိနေနဲ့ပါဝင်နေတာဒီစိတ်စေတသိက်ကချင်းချင်းပြန်ပြန်လာလာကျေစုပြုနေတဲ့အညမအညမညာတတ္တိလည်းရှင်ပြန်ပါလာတယ်အာဒေါသစေတသိက်ကိုအကြောင်းပြုပြီးတော့အာဒေါသသဘောတရားကိုအကြောင်းပြုပြီးတော့မာကုသိုလ်စိတ်စေတသိက်ဖြစ်တဲ့နေတ္တတတ္တိလည်းရှင်ပြန်ပါလာတယ် ဒီစိတ်စေတသိက်တွေဟာဒီလိုကဖြစ်မယ်ဒီလိုကချုပ်မယ်ဒူသောအာယုရှိမယ်ဒူသောမရဘူးရှိမယ်ဆိုပြီးတော့ဖြစ်တဲ့အတွက်တံပြုတ်တာတတ္တိနဲ့ပါလာဒီအာဒေါတနဲ့သူနဲ့အတူဖြစ်တဲ့မာကုသို့စိတ်စေတသိက်တရားဒါကတော့မာကုသို့ပေါ့လို့ဇာမတ်ဆိုဇံကုသို့မမတ်ဆိုမတ်ကုသို့ဒီလိုပြောအောင်အဲ့ဒီအရာတွေကအကြိုက်ဖြစ်တာမဟုတ်ဖြစ်နေတဲ့ရှိနေတဲ့ခိုက်တာမှာကျေးဇူးပြုတဲ့အတ္တိပစ္စယတတ္တိလည်းပါရှင်းပြတယ် ဒါလေးတွေမကင်းငင် မပြောက်ခင်ကျေစုပြုတဲ့အတွက်အာဂတတတိနဲ့လည်းကျေစုပြုတယ်ဒီလိုမှတ်တာအာဒေါသစိတ်ကြောင့်မို့စိတ်စေတနောစိတ်စားရုပ်တွေဖြစ်လာအဲဒီကကြတော့ဖြစ်တာမတူချုပ်တာမတူ အာယုံမတူဝိရယောမတူလေတဝိပယုတ်တာတတ္တိပါဖြစ်ပေါ်လဲရတယ်ဒီလိုမှတ်ထားဖို့ဒါအာဒေါသအမောဟသွားကြည့်လိုက် အာမောကကြတော့လေဒီတိုင်းပဲ၃မျိုးပဲနော်အာမောကအာမောကကြပါလေအမမအမောကဆိုတာပညာပဲဉာဏ်ပဲခုတန်တော်မှာဉာဏ်ကြီးရလာပြီးဝင်လာပြီဆိုရင် အမမခွဲခြားသိတယ်ဘယ်ရာမဆိုပေါ့လောကပဲဖြစ်ဖြစ်ဓမ္မပဲဖြစ်ဓမ္မသင်္ဍာနေတက်ထားပြီဆိုဘုန်းကြီးပြောတာလေမှားတာမှန်တာဝေဖန်တောက်တတ်နိုင်လောကအရာတွေမှာလည်းမှားမှဝေဖန်တောက်တတ်နိုင် တဘာဝတရားတွေအစစ်မှန်ကိုသိတဲ့အသိဉာဏ်ဒါအာမောပဲအဲ့လိုအသိဉာဏ်အာမောကဖြစ်တာနဲ့ဒီပြိုင်နဲ့နော်ကိုယ်မှာဒီမှာစာရီဓမ္မတွေသင်ရင်းနဲ့ကျင့်ရင်းနဲ့သင်သိင်းနဲ့ကျင့်ဆိုတော့ဗာစိတ်တွေဖြစ်နေဇံမြာသိင်းတော့မဟာကုသိုလ်စိတ်ပဲဖြစ်တာပေါ့ဇံရရင်လည်းဇံကုသိုလ်ပေါ့ဒါပြမဟာကုသိုလ်စိတ်ရှင်မျိုးမဟုတ်တော့ဘူးဉာဏ်ပါတဲ့ကုသိုလ်ဖြစ်တဲ့အတွက်ရှိက အမောကဉာဏ်နဲ့ရှင်တယ်မာကုသိုလ်ဉာဏတံပြုတ်စိတ်၄ခုဖြစ်ပါပြီမာကုသိုလ်စိတ်၈ခုအပြည့်မဟုတ်တော့ဉာဏ်ပါတဲ့ကုသိုလ်ပဲမာကုသိုလ်စိတ်က၈ခုရှိတယ်ဉာဏ်ပါတဲ့ကုသိုလ်ဉာဏ်မပါတဲ့ကုသိုလ်ဉာဏ်ပါတဲ့ကုသိုလ်ဆိုမာကုသိုလ်ဉာဏတံပြုတ်စိတ်၄ခုပဲအဲ့လိုကြွားသွားတယ်ပေါ့သူနဲ့တူပါဖြစ်မယ်စေတသိက်တွေဖြစ်မယ်ပြီးတော့ဒီစိတ်စေတသိက်တွေကြောင့်မနောကစေတစာယုတ်တွေဖြစ်မယ်သူကြတော့ ဟုတ်လားပစ္စည်းတွေပြိုင်တဲ့အခါကျရင်ဘာဟိတုတ္တပြရတော့ထုံးစံလည်းမဟုတ်အမောဟဆိုတဲ့အမောဟအကြောင်းပြုပြီးနောက်ကစိတ်နာမ်တွေဖြစ်မယ်စိတ်ဟုတ်လားမာကုသိုလ်ညာနာတမျိုးစိတ်ဖြစ်မယ်စေတသိက်ဖြစ်မယ်အဲ့ဒီအကြောင်းမျိုးရုပ်တွေဖြစ်မယ်ဒါတော့ဟိတုတ္တတိဖြစ်ပြီးကျေစုပြုတာဟိတုတ္တတိတူပြီးကျေစုပြုသူနဲ့ရှင်ပြိုင်ပြီးဘာပစ္စည်းတွေဖြစ်လာနိုင်လဲဘုန်းကြီးတို့ ဒီအမောဟကြဒါကဒီသုံးမျိုးကဘုန်းကြီးဒီနောက်ကလေးရည်ရွယ်တာကဘာရမယ်လောဘနဲ့ဒေါသအလောဘအဒေါသရောအမောဟကြတစ်မျိုးဖြစ်သွားအမောဟကြတော့အဓိပတိအဓိပတိကြည်လိုက်အဓိပတိဆိုတာစိတ်တာဓိပတိဝိရိယဓိဆန္ဒဓိပတိဝိရိယဓိစိတ်တာဓိဝိမဝိမတတာပညာပညာပါလာတဲ့အတွက်နော်ဒီမှာအဓိပတိပစ္စည်းပေါ်လာတယ်နော်ဉာဏ်နဲ့ ရှေ့ကအာမောကဉာဏ်နောက်ကဉာဏ်ကြောင့်ဖြစ်ပေါ်ကုသိုလ်စိတ်ပြအဓိပတိဖြစ်ဒီပိယဒီပိတတ္တိတွေလည်းရှင်ပြိုင်မှုမှာပါလာတယ်ပြီးတော့ခုနလိုပဲသာဇာလအတူတူကဖြစ်မယ်အာမောဟဆိုတဲ့ဉာဏ်ပညာစေတသိက်လေးဉာဏ်ပညာတော်တဲ့နောက်ကဉာဏ်ပညာကြောင့်ဖြစ်တဲ့မဟာကုသိုလ်ဉာဏ်တံပြေစိတ်စေတသိက်လေး အတူတူဖြစ်ပြီးယေရှုပြုတဲ့အတွက်သာဇာတတတိပါမယ်ဟုတ်လားဒီမှာကိုယ်ရဲ့သွားမယ်နော်သူအလိုက်ကိုယ်ရဲ့သွားဒါကြောင့်မို့ဒါဒီဟာချက်ကြည့်လို့မရဘူးဒီဟာမူရင်းကြည့်ရမူရင်းကြည့်လိုက်ရင်အမောဟနဲ့ပတ်သက်ရှေ့ကအမောဟဖြစ်နေနောက်ကတတိတွေဟိတုတတိပါမယ်ခုနပြောပြီးဒီပတိတတိတူပါမယ်အတူတူဖြစ်ပြီးယေရှုပြုတဲ့အတွက်သာဇာတတတိပါမယ် အချင်းချင်းပြန်ပြန်လာလာကျေးဇူးပြုအညမညာတတ္တိပြပါမယ်အမောဟကိုအမိပြုပြီးဖြစ်တဲ့အတွက်နေစရာတတ္တိရူပါမယ်နောက်အိန္ဒြိအိန္ဒြိထဲမှာလည်းဘုရားအိန္ဒြိအများကြီးရှိတယ်လေပဉ္စိန္ဒြိတွေလည်းရှိတယ်နော်စကုံနေတော်တင်ကနေဇေဝင်တကံတရားအိန္ဒြိ25ပါးသင်ခဲ့ပြီအဲ့ဒီထဲမှာပဉ္စိန္ဒြိတွေပါတယ်နော် မြင်ရင်တွေပါတဲ့အတွက်အိန္ဒိယတတ္တိဒုနဲ့လည်းကျေစုပြုတယ်ရှင်ပြိုင်တယ်အိန္ဒိယတတ္တိဒုဒီလိုလည်းမှတ်ပြီးတော့ဘာပါသေးလဲအိန္ဒိယပစ္စည်းမက်ကမက်ကပစ္စည်းမက်ကမက်ကင်၈ပါးထဲမှာသီလမက်ကင်သမာဓိပညာမက်ကင်ပညာမက်ကင်ပါတဲ့အတွက်မက်ကတတ္တိနဲ့လည်းကျေစုပြုတယ်သူအများကြီးဖြစ်လာနော်ဒီကအမောဟနေပြီးတော့အမောဟဟိတ်ကြောင့်မို့ နောက်ကမာကုညာဏတမျိုးစိတ်စိတ်တွေစိတ်စားရုပ်တွေဖြစ်ပေါ်လာမယ်ဆိုရင်တော့အများကြီးရလာနိုင်တယ်နော်အာမောဟနဲ့ကျန်တဲ့သူနဲ့ရှင်မောရှင်မမာကုသညာဏတမျိုးစိတ်စိတ်တွေတံပြုတ်တပစ္စည်းရမယ်နော်အာမောဟနဲ့အာမောဟကြောင့်မို့အမောကုသအမောအကြောင်းကိုဖြစ်ပေါ်လာတဲ့စိတ်စားရုပ်အဲ့ဒါဆိုဝိပယုတ်တာပစ္စည်းလည်းရတာ ပြီးတော့ဒီပစ္စည်းတွေကရှိနေတော့ကျေစုပြုတဲ့အထိပစ္စည်းလည်းရမယ်မကင်းတဲ့အချိန်မှာဒီပစ္စည်းတွေမကင်းခင်မပြောက်ခင်မချုပ်ခင်လေးမှာကျေစုပြုနေတဲ့အအာဝိတပစ္စည်းလည်းရတယ်အဲ့ဒီလိုတွေနားလည်ထားမယ်နော်အဲ့ဒီလိုလေးနားလည်မှဩကိုယ်တဏ္ဍမှာလောဘတွေဖြစ်လာရင်ဟုတ်လားဩဘာပစ္စည်းတတ္တိတွေဖြစ်နေပါလားတတ္တိတူကတော့ဘုရားပဲ ကျန်တာတွေတရားနဲ့ပစ္စည်းကတော့ရှင်ပြိုင်ပြီးဖြစ်လာတာဒီလိုသဘောပေါက်တော့ဒါတွေပြောတော့များသောအားဖြင့်ဒီပစ္စည်းတစ်ခုတည်းထင်းနေတတ်တယ်အဲ့လိုမဟုတ်ဘူးနော်ကျန်တာတွေလည်းရှင်ပြိုင်ပြီးပါလာတယ်ဘယ်လိုမှလဲမူရတော့ဒီပစ္စည်းကတော့တတ္တိထူအနေနဲ့ခြေစုပ်ပြီးတယ်ကျန်တဲ့ပစ္စည်းကတော့ရှင်ပြိုင်နေတယ်ရှင်ပြိုင်မှုအနေနဲ့ပစ္စည်းပြိုင်ပစ္စည်းပြိုင်ဆိုတော့အထံတန်ကြားဘူးလေဒါမျိုးတွေပြောတာနော်အဲဒီနေ့ဒီလောက်နဲ့သိညာပါဘောနော်ဒီဟေတုပစ္စည်းမပြီးသေးပါဘူး လက်ဆရာတော်မှာဆက်ဟောမယ်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြေဝရရပါစေရှင်ဗျာအာဓုအာဓုအာဓုပါရှင်ဗျာအလူစိန်ရင်ကျင်ညာဖွင့်ပြုပါ